online shop ပါမယ်။ဘာတွေကိုအလီဆိုရီဘာလာမဘာလီဘူးလား။နာဘာလို့မခေါ်ခဲ့တာတော့။ဟိုနာမတည်ရုံနိုင်ဘူးလား။အကြီးကြီးဘုရား။နာမတည်ရုံနိုင်ဘူးလား။ဟင်တော့ပါပြလာဟုတ်ပြီ။ဟင်ပါပါပြီ။ဒီကူရင်ဒီပဒင်းကဒီဆိုရီကဒီပဲပါ6ပါဒီကို ကိုကြီးဖြစ်ပါဇဟန်ဇဟန်ဇဟန်ရှိတယ်ဩအဲဒီနပါရရှင်ဘုရားတို့ပမာရီကြီးရပေါ့သမာနာပါဗျာဩဟုတ်ပြီအေးဒုရှန်ကြီးကဘုရားရှန်တယ် တိုင်းတော်ပါဗျာကိုသိမိုင်းပြင်းမိုင်းပြင်းပါလေဟိန်းတို့ကိုဟိန်းကာလိကာတို့ဟိန်းကာလိကာခန္ဓာနာမိုင်းကိုနမိုင်းအစုံပါလေနာနုံနာတဲ့ကောလာလာနဲ့ကိုဒီရောဒီရောဟုတ်တယ်နဲ့ဟိုတင်းကြီးမတွေ့ပါဘူးတင်းကြီးမလားဗျာပါဖြစ်လို့ရင်ကျမလေးတိတ်မကောင်းဘူးဗျာဟိုဘယ်လိုမှမကောင်းဘူးကောင်းလာမယ်လို့ဘယ်တော့မှကောင်းပါဘူး นี่กองออกมาโจซามากองมาบ่ถูกยาတို့တော်ဥပမာပေးရင်အာလူဝဲအလေးကြပေါက်ပင်ကဘာမှလုပ်ခုမလို့အလိုလိုနေရင်းနဲ့ပေါက်တာမူနာရောအခုမှဘုရားပေါက်တာဟုတ်နော်သာကောင်းပြင်ကြတော့ပဲနေလို့စိုက်ပါပါစိုက်တိုင်းအောင်လို့လားဟုတ်ပါဗျာဟင် ပြင်လဲရတာမျိုးမျိုးနော်ဟင်ပြင်လဲရတာတဲ့မျိုးမျိုးဗျာဒါလည်းဆိုင်တိုင်းမအောင်ဘူးဗျာစိတ်ကောင်းဖြစ်ဖို့လေစားကောင်းတော့ကုန်ပြီလို့ပဲစားကောင်းပင်ပြုပြင်ရတာပြုပြင်ရတာတဲ့ခက်ပြီးစိတ်ကောင်းကြတော့လေဟင်စိတ်လုံးမှာကြတော့လွတ်ထားလိုက်ရာသူမှသူသွားတော့လားဟုတ်နော်ဟင်ဒီဒီယုံမှလည်းနေကောင်းတော့ဖို့လူကြီးလို့လား ပါဗျာလူပါဗျာသိကောင်းတာသူကမြေအောင်ပြောက်ပါပါဗျာမြောက်ကနာဒူချမ်းပြီမြောက်ပါဗျာဘာလဲမြောက်ကုန်တာဘာလဲဘာလဲမြောက်ဒူနာကိုလိမောကြည့်ပေါ်ကြည့်ဟေးသိကောင်းဘူးရာသူကသာလူတော့ပြမဟုတ်ရာလားပေါ့ဒါလည်းရှင်ဘုရားဟောပြီးသားနေမှာပါ ဟင်ဟင်ဒီမြမဟောပြီးဘူးလားဒါလေးအာဘာလို့ဆောက်ဟောနေကုန်ပြီလားဟင်ဓမ္မဝိဟာရညမအောင်ပါဠိလိုပြောတာနော်ဓမ္မကွာများတာဝိဟာရတာနေတာအများရောက်အောင်နေနည်းကိုပြောတာဟင်အများရောက်အောင်နေနည်းကိုဓမ္မဝိဟာရပြောတာဟင်တို့ရှားနေအများရောက်အောင်နေနိုင်ဘူးလား နေနိုင်ပါတယ်။မောက်ကြီးဘယ်လိုနေလို့များရအောင်လဲ။မောက်ကြီးတို့ဘယ်လိုနေလို့ခင်ဗျားများရအောင်လား။ဟုတ်ပါဗျာ။ကြိုးစားရပါတယ်ဗျာ။ဘယ်လိုကြိုးစားမှာလို့ခင်ဗျာ။မေတ္တာနဲ့အများကြီးထုတ်ပါမလို့။ဟုတ်နော်။သူတတဝတိုင်းကတော့တကူကောင်းသိခံတာ။ငါအောင်ပြီလို့။ကျန်တာပါဖြစ်နေလေ။သေယုံမှာတော်တော်မူကြီး ပေါ့နော်ဟင်တေးဟိုမှာတော်တော်မွေးတာပဲငါကောင်းပြီးတာပဲဌာနပါပြင်းနေတို့ကလူပြလူကတာမန်လူကိုဗုဒ္ဓဘာသာလူနော်ဒီမှာလေအဲဒီတေးဟိုမှာကိုတို့ကတတိလေးနဲ့ပြင်ပြီးတော့မေတ္တာဆိုတာတန်တူတာဟုတ်နော်ဒီမှာလေငါကောင်းစားခြင်းလို့သူတို့ဒီလေကောင်းစားခြင်းမှာပဲဟုတ်နော် ဟိငါကောင်းစားတယ်လို့သူတို့တွေလည်းကောင်းစားခြင်းပါပဲဒါအတွေးပဲရှိပြီးထင်တယ်နော်ဒါပြီးရင်ငါကောင်းစားတယ်လို့ဒင်းလို့လည်းပဲကောင်းစားစေရမယ်စေတာပဲကိုယ်နဲ့ဓာတ်ကိုထားလိုက်တာလေကိုယ်ကိုယ်နဲ့သူ့ကိုယ်ဓာတ်ကိုထားလိုက်တာစာလို့မိတာဟိဟုတ်နော်အဲ့ဒီမေတ္တာထားလိုက်လို့ရှိရင်သူ့ဘောကိုသိလို့မှထားဖို့ လိုသေးလို့လားတိတ်ရုံမှာဝင်နိုင်သေးလို့လားဝင်နိုင်တော့ဘူးဒီသာဝတ္တစာကသူ့ရဲ့ဆန့်ကျင်ပဲຢာကစိတ်ပဲလေတပည့်သားကိုကြိုက်လို့ပြမာတာတို့စောကားတာတို့လေးဟုတ်နော်တဏှာရဲ့ဆန့်ကျင်ပဲဟုတ်နော်အဲတဏှာမှာຢာကတဏှာနဲ့ဒေါသတဏှာတို့ကနှမျိုးခွဲတာဟုတ်ဟုတ်နော်ຢာကတဏှာအဲကြိုက်လို့အဲဖြစ်စီမှုဒေါသတဏှာ မုန်းလို့ဖျက်ဆီးဖို့ဆိုတဲ့ဒီဖျက်ဆီးဖို့တစ်ခုရှိပါဘူးဟုတ်နော်အဲ့ဒီသိယုံပါဘူးအဲ့ဒီသူတော်ဘာကိုကြိုက်လို့မုန်းလို့အဲပေါ်ကားမဲ့သိယုံပါဘူးဟောဒီမေတ္တာသိနဲ့တို့ကပြုစုပြုထုံပေးရမှာအဲ့ဒါကောင်းပြီဗျာဟင်အဲ့ဒါကောင်းပြီဗျာဟင်ဟင်နောက်တော့ဒီရောက်ဘယ်ဘက်ကရောက်လဲ အဲဟိုဝေတဲ့ဘက်ကရောင်းတာလားကိုယ့်ဘက်ကရောင်းတာလားငါကိုယုံဟုတ်ပါတယ်ဒီကဘောကြီးပြောပါဟင်အဲကိုယ့်ဘက်ကရောင်းတော့သင်္ကန်းလူကြီးမှာပေါ့ဗျာဒီသင်္ကန်းနဲ့ပေးချင်မှာပေါ့ဗျာသင်္ကန်းလူကြီးမှာပေါ့ဟင်သူ့ဘက်ကရောင်းတော့ကောင်းစိတ်ဝင်တော့ပေါ့ဒေတာစိတ်ပေါ့ ဟင်ဟိုရွှေကြီးမြေသားတော်မဖြစ်စင်တဘောလေးဟင်ဘာပြောလဲဟင်ဟောတပူလေးယူတော့ပဲသေးကြပါလေဗျာဆယ်ကူလောက်ယူတော့အဲဒီကဘယ်လောက်သက်သာပါလဲနဲ့ငါးငါးရောင်ရောင်အောင်လုပ်တင်နေတာဟုတ်စီလေဟင်ဟင်ဆရာဟိုပြောပြမနာကူတွေကတို့တိုင်သွားတာစကားကတော့ဘယ်လိုကောင်းတာဗျာအဲဒီချာကြီးကဟုတ်ဗျာ ဒီတခုတည်းယူရင်တော့ပဲသိကြပါလေခေခုယူရင်တော့ပဲသိသိပါလေလေဟင်ဟင်သူကြီးသိကုန်ထားပါတယ်ဗျနာဘောလေးသူနေမှာပါပဲနာဘောလေးသူနေမှာပါဒီဒီရောက်ရင်ကိုယ့်ဘက်ကရောက်တော့လူကြီးတွေအားကြီးမှာဟုတ်သူ့ဘက်ကရောက်တော့မေတ္တာလာမှာ ဟောသူငါတို့မရှာနိုင်လို့ဟုတ်နော်သူကတော့တောင်ကြီးတီပေါ်နေတာဘူးဟုတ်ကြသူကတောင်ကြီးတီပေါ်တယ်နေတာဘူးသူကလည်းဒီဖန်လေးတကြီးနဲ့ဖန်လေးတဲ့အိမ်နဲ့အဲတောင်ကြီးတီပေါ်နေတာမဟုတ်ဘူးဟုတ်ကြအဲ့တော့ငါတန်းနာနိုင်လေးနဲ့ကိုညီလိုက်နဲ့အဲဆိုရင်ဟင်ဟင်လူချင်းလေးဝင်အောင်မလားဟောကိုညီလေးရောက်သွားရင်လူချင်းလေးမဝင်ဘူးဗျအဲ့ဒါကောင်းသိကျူးထောင်တာတည်းဗျဟင် ဒီလိုထောင်မူတာထောင်မူတာမတော်တော့ဟင်မတော်တော့ပေါက်ပေါက်ပေါက်ကလာမရှိပါဘူးမရှိဘူးလားဒီလိုထောင်တော့နောက်တော့ကြီးမရှိဘူးလေလားဒီမောဟင်အဲ့ဒါသိခေါင်းတာအဲ့ဒါညံ့သွားတာလေဟင်ညံ့သွားတာလေတကယ်လို့သိရုံမှာဒါရင်တို့ကအောက်သားသားဘဝရောက်သွားမှာ သိကောင်းသားတော့သူကတက္ကသဖြစ်မှာလူဘဝရောတို့ဘဝသင်မြင်မှုအများထုတ်ပါလားအဲ့ဒါညာတော်နေနေတေပြဟုတ်ကြညာတော်နေနေတေပြပြီးတော့ဒုက္ခိတဘရဝါတွေတွေ့နေပြီးပင်မနေဒုက္ခရောက်နေတာတွေတွေ့ရင်ကိုကြီးသိရှိရကရုဏာကရုဏာသူဟာသူဖြစ်တာရဲ့ဘယ်လိုနေနေဆိုရင် ပဲလေတို့ဟုတ်ကလားဟင်နာတော်ကြီးတို့ယူပါနဲ့အဲအယမူသမားတွေဖြာပွားဖြာလာနဲ့တယောက်နဲ့တယောက်ထူးခြားကြည့်ကြနဲ့နာမှုလဲနေတဲ့နာတော်ကြီးထွက်ပြီးတော့ကြည်တိုက်ပြီးလားအာဘာဖြစ်လို့အာဘာဖြစ်လို့ဟုတ်တယ်အယမူသမားတို့မဟုတ်ဘူးလားခင်ဗျာအယမူသမားတို့မဟုတ်ဘူးလားခင်ဗျာ ဆဲကြည်ကြရသမားမို့လို့နေကြတယ်ဒုက္ခိတသရဝါတွေးရင်ကိုကဝင်ပြီးတော့ကိုညီပြီးတာပြီးမှပြီးတာဟိဟိအဲ့တော့ကရုဏာသိဖြစ်သွားတော့သူကမြတ်သွားတာစိတ်ကောင်းပြီးဖြစ်သွားမှာပေါ့ဟုတ်နော်ဟိအဲ့လိုကိုကတခါလောက်တာတော့အဲ့ဒီကိုကကောင်းကောင်းဆက်ဆံတဲ့ပုဂ္ဂိုလ်ကတက်မဲ့မှာမဟုတ်ပဲဖြစ်ရှိ ပြီးတော့လူသည်သူများတို့တိရိစ္ဆာန်လိုမဟုတ်ဘူးများရှိတယ်နော်သူ့ကိုကောင်းကောင်းဆက်ဆံလိုက်ရင်သူမိတော့သူမြဲတာတရိယာပြီဟင်မြဲတာတရိယာနေမှာပြီးတော့ဘယ်ဘဝရောက်တော့ဘယ်ခွေရောက်တော့ကိုဒုက္ခရောက်တော့သူကကိုညီမှာပေါ့ကိုဘုရားဟင်ကိုဘုနော်သူနာဘုရားထင်သလားနာဘုရား ကို့ဖို့ဗျာအတူပေးချာဟင်အတူပေးချာတာတင်မယ်ဟုတ်နော်အဲ့ဒါအတူပေးချာတာဗျာဘုရားတခါဒီလိုကိုကြီးလိုက်လို့သူကနေ့လုံးကငါတခါကိုကြီးတာငါလည်းနဲ့ရော့တခါကိုမလာဘူးဗျာတွေ့တိုင်းကိုကြီးဟာဟင်အတူပေးရမဟုတ်ဘူးဗျာအဲ့ဒါများတော်နေပြီလို့ပြောတာဗျာစိတ်ကောင်းဝေဖို့သူရှာနေဟုတ်ကလား ဝင်လာရလားဝင်ပါပါဗျာဟုတ်ပါမလားဟေးဟုတ်ပါမလားဒီချမ်းဒီအမိုင်းကြီးနေအာမခံမလားဘုံနေနေဝါကဟာရီကောင်းအောင်လုပ်ပါမယ်ဆိုရင်အာမခံမလားခုနက မင်းကလုပ်ပါမယ်ငါပြောတာကခုနမိုင်းကတော့ဘာလို့မော်ကြီးမျိုးတို့ကခုလိုကောင်းတာလုပ်မှာပါဆိုတာကိုနေအမခံလားခံပါခံတော့နာဟိုကြီးကိုမောနာကိုကြီးကခံနိုင်တယ်မော်ကြီးမျိုးကမခံနိုင်ဘူးအင်းနီနာကြီးကဘာဖြစ်လို့လဲဟာပြောပြတယ်တာအင်းနီနာကြီးကတော့မခံနိုင်ဘူးနေဟိုဟိုဝိဘာမမမြင်တာတန်ခံနိုင်တယ်ဟင်ပြီးတော့ မူရိကာစိတ်တပည့်သားကောင်းစားလာရင်ကိုယ်ကဝမ်းမြောက်ရမှာနော်ကိုယ်ကြည့်တို့ကံကောက်ဟောသူတို့ကြိုင်ဖိုင်ကောက်တာဟောသူတို့ကြီးပွားသွားလူတိုင်းကြီးပွားခြင်းလားလူတိုင်းချမ်းသာခြင်းလားအဲ့တော့သူကြီးပွားတာလေကိုယ်ကဝမ်းမြောက်လိုက်ရင်သူခဏဘယ်လောက်ထိချမ်းသာလိုက်မှာသူကြီးပွားတာလေကြည့်ပြီးကိုယ်ကမျက်စောင်းထိုးနေရင်သူခဏဘယ်လောက်ဆင်းရဲလိုက်မှာ ဟုတ်နော်ဟုတ်နော်အတူတူနေရတာလေဟုတ်နော်သူမှသူ့ကံကြောင့်တရားကြောင့်သူဖြစ်ပေါ်လာဟုတ်နော်သူမှမနောကံကောင်းတာတဲ့ပါဝေဒီကံကောင်းတာတဲ့ပါကာယကံကောင်းတာတဲ့ပါနိအဲ့ဒီသူ့ပြည်သူဘာကံကောင်းနေကြောင့်နောက်ကံတို့ပေါ်လို့သူကြီးပွားချမ်းသာဟောဘုံပြောက်ရမယ်ဟင် ဝုံမြောက်ရမယ်တကယ်အဲကိုကအဲ့လိုဝုံမြောက်နေသူချမ်းသာလေကိုကသူ့ဘောနဲ့တောင်းတခဲခဲနဲ့ဖြစ်ပြီးသူစီးရဲ့ဒီမှာဟုတ်နော်ဟင်အဲ့တော့တို့ကအဲ့လိုဝုံမြောက်လိုက်တော့သူကောင်းပါတာကိုတို့ကအားပေးရင်သူတို့ဘောကြီးဘူးတယ်မှာအဲ့တော့ကိုကတခါတော့တကွေးတော့တွေ့လိုက်တော့ဒီလူလေးတို့က သူ့ကိုအားပေးအားမြောက်ပြုရင်သူကတို့ဘဝသက်သက်တွေ့တယ်တွေ့လိုက်ဒီလိုကိုကောင်းတာကိုကောင်းတာလည်းအများဆုံးဝိုင်းပြီးတော့အားမပေးဘူးလားဟီးဟီးအဲဘုဘုလောက်တာနော်ဟုတ်နော်ကိုဘုလောက်တာနော်ပြီးတော့သူ့ကြည့်ကိုကြည့်၍ຢာကသိမဖြစ်ဒေါသသိမဖြစ်နေတဲ့သွားရင်ဥပိ္ပခဖြစ်တော့တာပဲလေ ဥပိ္ပခာကအမြင်ကားတို့ပြောပြီးနေတဲ့ဥပိ္ပခာပြောတာမို့ဟုတ်တော့ယာကဒွိမထဒေါသဒွိမထပဲနဲ့ပကတိစိတ်ကလေးတိုင်းရင်သက်သွားတာဥပိ္ပခာဥပိ္ပခာဟုတ်ရအဲ့ဒါကိုဥပိ္ပခာသိခေါ်ယာကသိမရှိဘူးလေဒေါသသိမရှိဘူးလေဟင်ဟင်ပကတိညီသက်သွားတဲ့စိတ်အေးလေးလေဟိုရှားတောင်းနဲ့ပြောရင်အိုင်နဲ့ရှိတဲ့သားကြီး ပန်းကြောင်းကဆိုင်ဘူးပန်းကြောင်းကတော့တရှောရှောသွားနေမှာတင်တယ်ဟင်အိုင်ထဲမှာကြာနေတဲ့ပန်းကြီးကအေးလေအေးလေညင်လေညင်လေချက်ခုလိုင်းချက်ခုချင်းမရှိဘူးဟုတ်နော်ဥပိ္ပခဥပိ္ပခဟုတ်ရကိုကဘယ်အာယုန်နဲ့တွေ့တွေ့ဘသူနဲ့တွေ့တွေ့ຢာကလိုက်မခုဒေါသလိုက်မခုနဲ့ငြိမ်ငြိမ်သက်သက်နဲ့ဆက်ဆံနေကိုဘောအများကဒီလိုမဆက်ဆံနိုင်ဘူးနော်ဟင် သူ့ဘောရာတာလိုက်နဲ့သူကမတက်လာဘူးဒေါသလိုက်နဲ့မတက်လာဘူးတဲ့ငြိမ်သက်တဲ့ဥပေက္ခသိနေနေနိုင်သူတည်ဟင်ကိုနဲ့ဆက်ဆံရာသူတိုင်းချမ်းသာမှာပေါ့လာအောင်ရောက်တဲ့လူသားကလူသူအေးချမ်းမှာပေါ့ဟုတ်နော်ဟင်ကိုရဲ့ရာဂတာဒေါသတာသူစီ သူ့အောက်ကိုသူ့စီကိုပြန်မှမပြန်တော့တာလေဟုတ်နော် အေးချမ်းသွားမှာပေါ့ဗျာအဲ့တော့သူတခါတော့ကိုကအေးချမ်းအောင်ဥပိ္ပခပိတ်နဲ့ဆက်ဆံလိုက်ရင်သူကအမြဲတမ်းတို့တတိယနေမှာအမြဲတမ်းကျေးဇူးတင်နေမှာဗျာဟုတ်ကလားဗျာအဲ့ဒါအများရသောနေဟင်အရှုံးပေါ်တော်နေနီးတဲ့ဟုတ်ဗျာမေတ္တာမထားရရင်ပြိုင်မှာဗျာမာနဝင်မှာ မေတ္တာကဓာတ်လို့ထားတာချင်းဟင်ဓာတ်လို့မထားနိုင်နေပါလဲငါပါလဲကြိုက်ပါဗျာမာနဝင်လာမှာပို့ဟင်မာနဝင်လာရင်အဲသူတို့သူတို့စီကအဲသဘာကြီးလာပါပင်ရှိတာလည်းမသိဘူးဟင်ပေါင်းမြတ်ဖို့လိုနေမှာပေါ့ဟင်ဟင်အဲဘာသာခိုင်ဝဲတော့ကဘာသာပြန်လာသူတို့ မောင်ကြီးမျိုးတို့လားသူတို့ကိုဟာဟိုတို့ဟိုအန်တီဗီဖိုးကလားဟိုတို့ညပရိကမေးတယ်ဟင်ဘာဆိုင်တော့ဆိုပယ်လို့ပြောပြီးတော့တော့ဒီရှောင်းမကြီးသွားမေးတာဘာဆိုင်တော့တို့တော်မောကဒီရှောင်းမကြီးသွားမေးတယ်ဘာဆိုင်တော့ဟင်အဲ့ဒါဟိုကပြောတာတမျိုးဘာသာပြန်တော့အဲသဘာဆိုင်ပါသေးဟုတ်ပြောဟင်ဟင် ဒီချုံမာကတော့သဘာဝပါတော့ပြောမှမရှိဘူးပြောပါဗျာမပြောပါဘူးဗျာဒါတော့ဘာသာပြသူတို့ကသိတယ်ပြောမယ်အဲဒီဒီကကြီးကြီးပြီးပြောမယ်ဟင်ဟင်ပလောပါကြီးသွားပြီးဘေဝါဒလာလို့ပြီးတယ်ငါတော့ကတော့ပို့လို့သူ့တော်ပြီးဘေဝါဒလာဘယ်ကလာလို့ပြီးတော့သူလည်းအမှန်တည်းရှိတာလေ မှားလို့လားအဲ့ဒါရှာငကတာနာပြေပြောရတယ်ဟင်ဟင်အဲဘာနဲ့လာတော့ပြီးတော့ငါရှိတော့လည်းငါပါတော့ပေါ့တော့ဟုတ်ကလားဗျာဟင်ဒီတို့တိုက်ထားတဲ့စာကောင်းပင်လေးတွေခုနကမာနဝင်တာဖုံးမှာပေါ့နော်ဖုံးနိုင်မလားဗျာမာနဝင်တာဖုံးမှာပေါ့ဒီတာသိဖုံးသွားမှာပေါ့ ကောင်းကောင်းစိတ်တွေဖုံသွားမှာပေါ့အဲ့ဒါဆိုးသွားတာဟောဆိုးစိတ်ဟုတ်ရဟင်ကိုနဲ့ဓာတူကိုမေတ္တာမထားနိုင်ရင်မာနဝင်မှာဟုတ်ရဟင်ကိုအောက်ကလူကိုကရုဏာမထားနိုင်ရင်တိတ်တာစိတ်ဆိုတဲ့တွန်တူစိတ်ဝင်လာမှာပေါ့ဟုတ်ရကိုလူကောင်းသားမှာကိုမကြည်တတ်တဲ့စိတ်တွန်တူစိတ်ခေါ်မှာ ဟုတ်နော်ကိုယ်တဲ့တာရာကိုဘုံမမြောက်နိုင်လို့ရှိရင်မေတ္တရိယသိဝင်လာမှာပေါ့မနာလိုစိတ်တွေဝင်လာမှာပေါ့ဟုတ်နော်ဟုတ်ကလားဗျာဒီအဲ့ဒါဆိုတို့ကရှုံးသွားတာဗျာအဲ့ဒါသိဖိုးကြီးဗျာလူဖြစ်တုံးလေးဗုဒ္ဓဘာသာဖြစ်တုံးလေးအဲ့ဒီသိဖိုးတွေကိုဟောဒီသိကောင်းနဲ့လဲရမှာဗျာသိဖိုးကတော့ထားလိုက်လေးထားတဲ့အတိုင်းသွားပါဟင် ဒီတိုင်းထားဒီတိုင်းပဲသိဆိုကတော့သွားနေမှာပဲဘာဖြစ်လို့လို့ခန္ဓာကဓာတ်လက်တည်ထားတာသူကဓာတ်သွေးတိုင်းသွားမှာဟုတ်တော့ဓာတ်သွေးတိုင်းသွားမှာညီတညီတအာကြီးတဲ့ပုဂ္ဂိုလ်ကတဏှာပဲသွားမှာပဲဟင်လေတမီတာအကောင်းတဲ့ပုဂ္ဂိုလ်ကဒေါသပဲသွားမှာပဲအဲဓာတ်သိမ့်နဲ့ကြီးတဲ့ဓာတ်ရင်နဲ့ကြီးတဲ့ဒုက္ခရတာလူသိမ့်နဲ့လူညာနဲ့တို့မလုပ်ခဲ့ဘူးသေးဘူးဟုတ်တော့ဟင်လူညာမရှိခဲ့သေးဘူးလူညာကြတော့ဒီကော စိတ်ကောင်းရှိရမှာနော်ဟုတ်ဗျာအဲ့တော့စိတ်ကောင်းလို့စားကောင်းတော့ကောင်းပင်တော့ကောင်းအပင်နာဆိုလို့ရှိရင်အမြဲတမ်းထုံရက်နေရတယ်အမြဲတမ်းပေါင်းရှင်းနေရတယ်ဟုတ်ကလားဗျာထုံနိုင်ရနိုင်မှာပေါင်းရှင်းနိုင်မှာအာတော့ထင်တော့မပေါ့ဘူးနော်ဟင်းပေါ့ပါမလားဟင်း မောင်ကြီးမျိုးမောင်ကြီးမျိုးနတ်နတ်တလူခေါ်ပြီးသာကောင်းတော့ကောင်းပင်ဟိုသာကောင်းတော့ကောင်းပင်ညပေါ့မလားလို့ခေါ်ပြီးတလားမန်ဒီဒီဘူးသူကတော့အကောင်းအားထုတ်လို့ကိုကမြေလူရှင်ကပီပီဒီဒီနဲ့မူမူယူယူချင်းနဲ့မို့တဲ့ပြမယ်ပြမယ်ဟင်ပေါ်မှာအင်းဟုတ်လားဒီသာကောင်းတော့ကောင်းပင်ညဘာဝင်သွားတာတော့ ဘယ်ဟာဖြစ်ဘသူကပြတာတော့ဒီဒီတာလားပြတ်ဘယ်လိုဖြစ်တာလားခင်ဗျာခင်ဗျာခင်ဗျာဖြစ်တာဟုတ်ကဲ့ဟုတ်ကလားရှိပါသေးတယ်မောင်ကြီးမျိုးနဲ့တွဲပဲဟုတ်ဘူးဘူးဘူးဘူးလာတယ်ဗျယောဂီမလည်းလာတယ်ဗျပြီးတော့ဒီလေးပါတယ်ဗျနောက်ကစိတ်ကိုပေါ်ရှိနေပြီအာအစိတ်တရားတွေမလား

အဲ့တော့ဟိုမြို့ကြီးဒီဘက်ကမဲတုံးလိုက်ပြီးတော့ပြစ်တွေးတာအဲတော့ခွေးတွေကမဲပြီးတော့ဟတ်တာပေါ့ဟတ်တော့တီတာပေါ့တီတာတွေဆွဲပြီးဟိုမြူပွားတော့ပေါ့ဗျာပြည့်ရတော့ပေါ့ဗျာအဲ့တော့ပြောဗျာဥပမောင်ကြီးကဒီဆိုရလူဘာမဝါဘူးကွာငါသာဆိုရဖြစ်ဒီလိုမလုပ်ဘူးတဲ့ဘယ်လိုလုပ်ပါတော့ဥပမောင်ခွေးတွေမန်းလေးဘူးခွေးမတွေကြောင်ထားဘာဖြစ်အောင်မှာဘူးပေါ့ ဟုတ်ကလားဟုတ်ဗျာအခုလည်းဟိုပတ်တယ်လို့အဲမောင်ကြီးမျိုးဟိုဘယ်ဖို့ရအောင်လို့ညီမျိုးချင်းဘယ်ဖို့ရအောင်လို့ဟဲ့ဒီတော့ဖြစ်ချင်းတဲ့ဒုက္ခတော့ဟဲ့ဟဲ့မောင်ကြီးမျိုးဘယ်ဖို့ဘယ်နေလို့ဟဲ့ညီမျိုးချင်းဘယ်ထားမလို့ဒုက္ခမဘုံမောင်တည်းအဲ့တနေ့မတိုင်ရဲ့အစ်ကဘလောက်လောက်မှမသိသေးဘူးနဲ့ ဟင်ဒီမတိုင်းရဲ့အဖြစ်ကတော့သာတော့လာဟောမှဒီပဲနဲ့ဟောဘူးလေမော်ကြီးယူနဲ့တွဲပြီးတရားတိုင်းတော့သူတို့တို့လာအောင်မေ့နေပါပြီနဘူကြီးပဲဘလို့ဘာဖြစ်လို့သူနဲ့မတည့်လို့သူနဲ့မတည့်လို့မလာလာမနဲ့သူနဲ့မတည့်လို့ဟင်ဟင်လာလာဒီမလာတော့တို့မြင်ကမှန်းတီးတို့ရွဲလာတိုက်တာ ဟုတ်တယ်နဲ့ဟင်မင်းဘာပြီးလို့မဟုတ်ပါဘူးခင်ဗျာအစ်မကတမျိုးဟာအစ်မကတမျိုးဟင်ဘောမကြီးရဲ့နေအစ်မဟင်ငပိုကြီးနဲ့လျော့ပြန်မှပဲလို့လို့တလားမမြည်ဘူးအဲ့ဒါမှန်လို့မဟုတ်လို့ပြခုပြခုပြဆိုတော့ ဟုတ်အောင်မဟိုလက်ချပြန်ပြီဟိုကိုယ်ရလက်ချပြန်ပြီဟိုမပါတဲ့လူလက်ချတာကြီးဟင်အဲ့ဒါကောင်းနိုင်လို့ထားတော့ဖြစ်တာနော်အမြဲတမ်းသူကတန်ရင်ကအမြဲတမ်းလာကြည့်တာဒိဋ္ဌံဘဝဆက်ဆက်တဲ့ဒီတန်ရင်နဲ့သွားဟင်လူဖြစ်တော့ဟောလူဘဝမှာလဲတို့ဒီတတိနဲ့မှမမှန်ရင်တန်ရင်ကအမြဲတမ်းပုံနေတာဟုတ်ဗျာ ဒိုချမ်းလေးလည်းဘာကြီးမှာပါသွန်းတော်ကတုံးသေးတာကောင်းစိတ်ကလေးအဲ့ဒါတော့အတွေးကလိုက်ပြီးတော့သွန်းတော်ကကြီးဖြစ်သေးတာဗျပေါင်းဖုံးသေးတာဗျပေါင်းဖုံးသေးတာဗျဟုတ်နော်ဟင်ဟုတ်မူလားဟင်ဟင်သွန်းတော်ကလည်းပေါင်းဖုံးတာပဲဗျညာနေတော့တော်ကြီးကတော့ဟောဟင်ဘောတော့ဘုန်းကြီးကြောင့်သွန်းသွားဖို့တော့ဟော အတွေးကနောက်ကဓာတ်မြင်ကအတွေးနဲ့လျှောက်လိုက်ပုံနေတာဟင်တို့ကလူဘဝရောက်တုံးလေနော်သာသနာနဲ့ကြုံတုံးလေကောင်းစိတ်မွေးပြီးသံပါဟုတ်မဘယ်လိုမွေးလုံးလာပြပြီးနာနာဆိုကြီးဟင်ဟင်နာလာပြီးနာဆိုကြီးဟင်တော်တော်ရွှေကြီးနဲ့ဟာလို့တော့တို့ဖရာလေးသုံးစုပေါ့ပြန်လို့ ။ဟာဖရာကြီးတစ်စုပဲပါတယ်။တစ်စုပဲပါတယ်။ဟာဖရာလေးတစ်စုပါ။အေးပါ။အေးညိုအိမ်တော့ဂျုံမောက်မယ်။အဲ့ဒီအိမ်ဂျုံမောက်မယ်။ဟင်ဟင်အဲသူတို့ဖရာလေးသုံးစုကိုဝယ်နေတာနဲ့ဟင်ဟင်ဒီဖရာလေးသုံးစုမြင်ထားတဲ့ကုသိုလ်ဖြစ်သလားအကုသိုလ်ဖြစ်သလားအကုသိုလ်ဖြစ်ပါတယ်။ဟင်ပေါကဝင်လိုက်တဲ့အကုသိုလ် သားလေးတွေသမီးလေးတွေသူတို့လုံးလုံးပုံကိုင်ပုံကအဲသဘောကျပြန်တော့လေအဲဒီချစ်စိတ်ကဝင်အောင်မှာတဏှာကဝင်အောင်မှာဟုတ်ဗျာငါသားလေးလုံးပုံငါသမီးလေးလုံးပုံနဲ့ဒီကောင်းစိတ်တို့နဲတဗျာဆိုးစိတ်ညာတဗျာဟုတ်ဗျာဟင်အဲတော့အပြန်ကြတော့ဘယ်နေတော့အဲတစ်ဖက်ကထုတ်ကဘယ်လောက်ရှိမထင်တော့ကောင်းဒုက္ခဆိုးဒုက္ခဘယ်လောက်ရှိမထင်တော့ ခုအကောင်းတွေစုထုတ်ထားတာဘယ်လောက်ရှိတော့အဆိုးတွေတစ်သက်လုံးလုံးစုထုတ်ထားတာဘယ်လောက်ရှိတော့ဟောရထုတ်ပြီးဟောပါမလားဟင်ဟင်နာတော်ကြီးပဲအာဟုတ်ပါမလားဟိုကဟင်အဲဟိုကဆိုးတော့ကမွေးကလေးကသာထုတ်တာလေဟင် ဟင်နာတော်ကြီးအကောင်းဆုံးကမွေးကလေးကစားတော့ပတိတိုင်ထွက်ခဲ့လို့လားဟုတ်ဟုတ်ကလားအာတောင်းတော်တို့ဘုရားတို့တို့ဒီမင်းခွေတိုင်ပြီးကမ္မထာတိုင်ထွက်ခဲ့သလားဘုရားကတော့တော့စားရဲအကြောင်းသိလူလေးလူလူဆိုတာကိုပတိတာနေဒီကိလေကတရားမှရင်းနေကိုဟင်ဟင်အဲအဲ့ဒီကနေအဲအဲကာလာသမီးဖြစ်တော့ပြောတယ်ပါတယ်ပဲညာလားတရားပဲညာလား အမလုံးအမလုံးပြီးမှဘူးတဲ့အာနာစောကြီးမေးတာကိုကမလုံနာကဘေးကနေပြီးတော့ဘယ်တော့မှသာသိတာတော့သိတာကဘယ်တော့မှသိတာတော့မေးအောင်ပါဟင် ဒီနာပေါ်ကြီးဟိုဘက်လဲထွက်ဒီဘက်လဲထွက်နဲ့ဟေးဟေးဒီနာပေါ်ကြီးဟိုဘက်လဲထွက်ဒီဘက်လဲထွက်နဲ့တို့မကောင်းတဲ့ဘက်ကအများဆုံးပေါင်းတော့ဓာသွေးကအများအားတောင်းနေတာလေဓာသွေးတောင်းတာတို့ကအများအားလုပ်နေရတာလေဟေးအဲအာယုခံစားတာဆိုတာအဲ့ဒါဓာသွေးတောင်းတဲ့အတိုင်းတို့ကခံစားပေးနေရတာလေတို့လိုရတာမဟုတ်ဘဲနဲ့ဟုတ်နော်ဟေးမကောင်းတဲ့ဘက်က နားစောကြီးကတပေါ်ဝါလို့24နာရီကောင်းတဲ့ဘက်ကတပေါ်ဝါလို့ရှိလို့လား24နာရီရှိလို့လားရှိဘူးဗျာနော်ကောင်းတဲ့ဘက်ကတဘွာလုံးလည်းမဟုတ်ဘူး24နာရီလည်းမဟုတ်ဘူးကိုယ်ဘက်ကတော့တဘွာလုံး24နာရီမကောင်းတဲ့ဘက်ကဘယ်ဘက်ကထုတ်ကြည့်မထင်မကောင်းတဲ့ဘက်ကထုတ်ကြည့်ပါဘူးဟုတ်ကဲ့ ဟင်းကောင်းတဲ့ဘက်ကဆိုသေးပြီအဲ့ဒါကြီးထမ်းပြီးတော့သွားမယ်ဘယ်နဲ့လို့လေးရင်မညီမညွတ်နဲ့ဟင်ဘယ်နဲ့တော့ဟိလေးရင်မညီမညွတ်နဲ့ဟင်ဘာလာမကောင်းတော့ကြီးရရှိရနေမှာကြီးကြီးကောင်းတော့ကလေးရနောက်ကမကောင်းတော့ကြီးကတင်းတောင်းတော့ရှိမယ်ကောင်းတော့ကလေးရပြီးတောင်းတော့မယ်အဲ့ဒါကြီးချမ်းပြီးသွားတယ်ဘယ်လိုနေမလို့ဘာလို့မကောင်းဘူးဟုတ်ကလား အဲဒုဖြစ်နေတာတွေပြောတာနော်တရတရကိုဖြစ်တာလည်းပြန်စဉ်းစားကြည့်လိုက်ကိုခုနကနာခေါ်ကြီးပြောတဲ့အတိုင်းလူမသီလာကသာဒီခုရှိတိကိုလုခဲ့တဲ့အာယုကိုသွားခဲ့တဲ့စိတ်လမ်းကြောင်းကိုပြန်ပြီးခောက်ချက်ဆွဲကြည့်ဟင်အာဖူမချောင်းချက်ပေးတာ အဲ့ဒါနာသောကြီးကြောင့်ဖြစ်တာလားရွှေကြီးနဲ့ပေါင်းလို့လားတယောက်တယောက်ထက်ဖြစ်တာလားနှစ်ယောက်ပေါင်းလို့ဖြစ်တာလားမေတယောက်အဲတယောက်အဲနှစ်ယောက်ပေါင်းတော့ဘာဘူးဟိုးလားဟုတ်ကလားဒီဒါဖြင့်ဒီရွှေကြီးပေါင်းသင့်မပေါင်းသင့် ဟောရဒီဆွေကြီးပေါင်းတယ်မပေါင်းတယ်ဟာဟဲ့ဒါပဲဟိုဟိုဘာလာဟိုနားလို့ရကားလေးနေတာမဟုတ်လားဟင်အဲကျွေးကြီးမလေးဘူးလားကျွေးကြီးမလေးဘူးလားဥပါမောပြင်တော်ကြီးခုနတော်ကြီးဘူးလား 买了裤穿哪了不？都往裤脑袋里摸。哎呦，舒服呀！在老家就是啊。嗯。这两妈妈一月才给十几袋了呀。哎，都往裤里拉了不？看到了，看到你们这么几回裤里拉了不？嗯，嗯，南昌街道医院西一路哪来的？看到没有？看到裤袜没拉掉，单穿了的不？还穿了。 <laughs> အာဒီကဗျာဟုတ်ကလားအာအေးဘာလို့နာစောကြီးကြံလားရွှေကြီးကြံလားဟုတ်ဗျာဟိုတို့နတ်တလူဆင်းမဲ့လာပြီးလာပြီးတော့ရွှေကြီးချထားတာလေတောင်ကြီးဆိုတော့နတ်တလူဆင်းမဲ့လမ်းမို့လားမင်းကာရီကနေပြီးတော့နတ်တလူသွားမဲ့လမ်းပေးဘူးလာချထားတယ်မချနဲ့မင်းကြီးနာဒီဘုတ် ကျွေကြီးကိုမြစ်ချင်းသားပြီးဖို့တော့ဟုတ်တယ်မဟုတ်ဘူးဟင်အဲ့တော့ဒုက္ခစိတ်ကောင်းကမဲတဲ့ကွယ်ဟင်ပြီးတော့ဗုဒ္ဓဘာသာတိုင်းတောင်းရင်ဆိုတော့ဗာလေးလုံးလုံးတောင်းတဲ့ဆိုမှပယ်လီပါကသာတောင်းတာလေအပယ်လီပါမသွားရပါလို့ဤတောင်းတာပဲဟုတ်နော်တောင်းတာမှမင်းအပယ်လီပါကသာတော့လို့ဖို့တောင်းတာပဲလေဇန္နာတွေနောက်မှလေအပယ်လီပါကသာတာပါ ဟုတ်တော့သာတောင်းထားတာလေဟင်အပယ်လေးပါးကလွတ်ဖို့ဆိုတို့ကအဲ့ဒီအဲဘာလို့အဆိုးတို့ကြီးကိုသေးတဲ့ပြီးအောင်လုပ်ပြီးကောင်းတို့ကြီးကိုကြီးတဲ့ကြီးအောင်လုပ်ရမှာတင်တယ်ဟင်ကြောင်းမာတော့မှာတင်တယ်ဆိုးတို့ကြီးကိုသေးတဲ့ပြီးအောင်ကြောချပေးဖို့ကောင်းတို့ကြီးကြတော့အဲတို့ဘာလို့တိုးတဲ့တို့အောင်တို့ကထိုးပေးရမှာဗျဟင် အဲ့တော့ဘာတို့တို့သူတို့လည်းယူထားတာပါပဲတရဏဂုံသုံးပါဟုတ်ကြယူဘူးသလားတရဏဂုံသုံးပါပွားဘူးသလားမောင်ကြီးယူလားပွားပါလေဘယ်နှခါပွားတော့ငါအကြိမ်ကြိမ်နဲ့ဟိုဘက်တက်တလုံးလား24နာရီလားသက်တိုင်တလားပါလာတော့တော့ပြီးတာပါလို့မတတ်နိုင်တာတော့ငွေပုံကြီးကြနာမှာဆိုလို့ တို့ကမ္မထာထိုင်တာနဲ့ဓမ္မသရဏကိစ္စမေးတူတူပဲလေဟုတ်နော်ဟိုသရဏဘုဒ္ဓမယုံကတော့ဗုဒ္ဓဓမ္မသံဃာယူမှာပေါ့ပွားတဲ့ကဓမ္မခိုင်တိုင်းဗုဒ္ဓနဲ့သံဃာကအလိုလိုပါသွားတာကိုဟုတ်နော်ဓမ္မသရဏကိစ္စမေးတို့ကပွားမှာကမ္မထာထိုင်တာမှလည်းဓမ္မသရဏကိစ္စမေးကမ္မထာပဲထိုင်မှာတော့ကိုလောက်တာကိုထိုင်တာပြောတာဟိုဓမ္မယုံနဲ့လာထိုင်တာပြောတာမဟုတ်ဘူး ရုပ်ထိုင်တော့တာမဟုတ်ဘူးစိတ်ထိုင်စိတ်ထိုင်မဟုတ်တာလို့မဟုတ်တာပေါ်ထိုင်အဲပါကမ္မထာမယ်ဟုတ်နော်မဟုတ်တာလို့မဟုတ်တာပေါ်ထိုင်ရမှာဗျဟင်ဟုတ်နော်ဟုတ်တာလို့ဟုတ်တာပေါ်ထိုင်အဲပါကမ္မထာထိုင်မှာသဘောပေါက်ပါလေစိတ်ထိုင်ဖို့နော်တို့ကမဟုတ်တာလို့မဟုတ်တာကောင်းတယ်ရှင်လို့လုပ်တာမဟုတ်ဘူးလားမကောင်းဘူးဆိုလုပ်တာဘာသူရှိလို့တော့ အယသမားမေးကြည့်ပါမကောင်းမှုတော့တာရှိလို့လားဟုတ်တော့ဟင်မဟုတ်တာလို့တာကောင်းတဲ့ရှင်လို့တို့တောက်တာလေကောင်းတာဟုတ်မဟုတ်ဘူးတောင်းရင်မတတ်မှတ်ကြည့်ပါလားတောင်းရင်မတတ်မှတ်ကြည့်ပေါ့သူ့စိတ်ပေါ့အဲသူလုပ်တဲ့ပေါ်မဟုတ်တဲ့ပေါ်ဒီစိတ်ကြားဆိုင်ရပါလေတို့ကရဲတော့လိုက်နေလို့တို့ကြောင့်မသိတာဟုတ်ပေါ့ဟင်အရင်တော့လိုက်တောက်တာတို့ကတို့နေတို့ဘက်ကနေမတောက်ဘူး တောက်ကြည့်ပါကိုဘက်ကဟုတ်ဗျာဒါမဟုတ်မဟုတ်တာတခုကိုပြောပြတာလေဟင်ကိုဘက်ကနေတောက်ကြည့်ရင်သိတာဟောဗျာအရဲ့အကြောင်းလည်းသိတယ်ကိုယ်အကြောင်းလည်းသိတယ်နှစ်ဖက်လုံးအကြောင်းသိတာဟုတ်နော်အဲ့ဒါလေးပြောတာနော်ဒါမဟုတ်တာလို့ဒါမဟုတ်တဲ့ဘောသိရအောင်အဲတို့တတိလေးနဲ့မှားတာပဲလေဟုတ်ဗျာဒါဥပမာတစ်ခုပြောတာပါချက်တော်တဲ့ချက်တဲ့နေရာ ဟုတ်ဗျာကိုလုံးကရောင်းတော့လဲရောင်းတဲ့နေရာကိုကိုရောင်းတဲ့နေရာကိုသိရှိရမှာဟုတ်နော်ချက်ရင်ကိုချက်တဲ့နေရာကိုသိရှိရမှာဟင်အဲ့လိုရှိနေရင်အတွေးဝင်ဦးမလားဟင်ရုပ်သိဖြစ်တာအတွေးကြောင့်အတွေးတို့ဒုက္ခပေးသောဟုတ်နော်အတွေးတို့ဒုက္ခပေးသောအဲ့ဒီအတွေးကတို့ကိုနောက်ကိုပြန်ပြီးတော့လဲအတွေးခိုင်းပြီး၆ကဲ ရှေ့ကိုတွေးပြီးတော့လည်းမဲ့လုံးပြီးတဲ့အတွေးဒုက္ခပေးဆုံးဟောလိုလာဟဲ့ပေါ့ကြီးမျိုးရဲ့ဟင်အတွေးဒုက္ခပေးဆုံးအဲ့ဒီအတွေးကိုတို့ကဝင်ခွင့်မရအောင်အတွေးဒီဒုစိတ်ကလေးဒုတဲ့ကိုရှင့်နေတာကိုနည်းနည်းမှလက်မခံနိုင်ဘူးအမှန်တိုင်းကြည့်သွားသူခိုင်းလို့မှမရဟင်ဟင်မကောင်းတာမကောင်းမှန်းသိရင်ခိုင်းလို့ရအောင် အဲ့ရမှာမဟုတ်ဘူးဗျနင်းအမှားမှန်လိုက်ပြီးရင်သူခိုင်းလို့ရမှာမဟုတ်တော့ဘယ်တော့မှဒုစိတ်ဒုကူပေါ်မှာအကမခံဘူးအမြဲတမ်းဖြစ်ထုတ်တာဟိုဘက်ဖြစ်ထုတ်ဒီဘက်ဖြစ်ထုတ်ဟုတ်ဗျာအဲ့တော့တို့မှတ်တယ်ဆိုတာဗာတရားမှတ်တာမဟုတ်ဘူးအတွေးမတွေးအောင်မှတ်ခိုင်းချက်နေချက်တဲ့နေရာမှာလုံးစင်လာလို့မှတ်အကောင်းဆုံးများအောင်ပြောတာနော် များခြင်းသလားမများခြင်းဘူးလားဒါမေးဟုတ်ပါမလားပါရပါရပါရပါရဘလူသူလူချင်းသူလူချင်းသူလူချင်းဘာဘာဘာဘာဘာဘာဘာဘာဖြစ်သွားပြီနေပါရပါရပါရဟုတ်ကလားဟင်အဲ့တော့ရှိတာလေးမတွေးပဲလဲငုံရောင်နေကြသွားပဲနဲ့လို့ အဲ့ဒီအလောင်းဝယ်ပြောတာမတွေ့အောင်လို့အဲ့ဒါအလောင်းဝယ်ပြရတယ်မတွေ့ရဘူးဆိုမတွေ့တော့မတော့မေးပြီးရောင်းနေကြဘုရားဝယ်သူကလည်းကြားပါဗျာဘယ်နဲ့လို့ပြုဟင်လာဗျာမေတော်ကြီးတွေလောဟုတ်တွေခွဲကုန်များပြီလား အေးကြအေးကြဗျာဒုမတိအောင်သူတို့အတင်းပြောတာအဲဒုမတိအောင်တင်းပြောတာကအဲသူတို့ချင်းချင်းသူတို့ချင်းချင်းပြီးတယ်နော်ရှမ်းတောင်းနေတာရင်းပြီးတယ်နော်ရင်းပြီးတော့ရှမ်းတောင်းနေလာတော့ဟင်ဟင်ဟောဟိုဟာကြီးပါဘူးလားတာကောမကြီး အာနာမနာအဲ့ဒါဟိုတိုင်းတို့မှာအမှုထမ်းတဲ့ပြမနာသာပြမနာသာတို့တို့ကဟောတာဟိုခင်မာကျူငကျူခေါ်တာငကျူလို့အင်္ဂါမွေးသားထားတဲ့ကလေးအဲ့ဒါကလည်းတိုင်းတို့မှာမှုထမ်းတယ်အဲ့ဒါတို့ကတို့တို့နေချင်တော့လောက်နေပြီပြမနာသားတွေမသိအောင်ခေါ်ပြီးပြေးလာတာဟင်ကိုယ်ထွက်ပြေးလာတာ တယ်လားဟိုအကျိုင်းတုံးကနေပြီးတော့ပြင်းမနာကိုပြမှာအဲမောက်ကြီးမျိုးဆိုင်ကိုစားတာခမင်းဝင်စားဟောပြောရမယ်လေခုနကတာကောမာကြီးတို့ဆိုင်ဟင်တာကောမာကြီးတို့ဆိုင်ခမင်းဝင်စားတာတာကောမာကြီးတို့လင်မယားကရှမ်းလို့ပြောနေတာပြင်းမနာကကြွလာတာတဲ့တူတော်လေမသိဘူးမှလို့မသိဘူးမှလို့ဟင်ကိုအကြိုင်းတုံးကနေပြီးတော့အမှုထမ်းပြီးတော့ပြားလာတာ ရှားနေမိတာရှားသိတာပေါ့ဗျာအဲ့ဒါတာကိုမှကြီးရောအဲပမာပဲမသိဘူးဆိုပြီးအဲပြမနာကမှလည်းပါတယ်သူမသိဘူးလေဒီအဲဘုရားထမင်းကုန်းစားနေတာအဲ့ဒါသူတို့ကပြောတာပြမနာကကြွာလာတာတဲ့လက်လုံးတောင်းလာတဲ့ဘယ်နင်းနေလို့ပြီးသွားတော့ပြမနာပေါက်သွားတာပေါ့ဗျာဟင်မသိဘူးထင်လို့ရှားလို့ပြောတာရှားလို့ပေါ့ဟင်ဟင် သိသနော်ဆံပြင်းနေတာသူလည်းနေခဲ့ဘူးတာပဲပေါ့ကြီးဟေးအဲ့တော့သူကမှတ်ဖို့ပြောတာလေဟုတ်နော်မှတ်ရမှာမှတ်သားမှာဟင်မှတ်သားမှာအဲမှတ်ရင်မငေးပါဘူးဗျအပုံမရောပါဘူးဗျသူ့ဘာနဲ့သူတတိယလုံသွားပါပါတို့မခံရလုံသွားပါပဲဟုတ်နော်သူ့မှာတော့ခန္ဓာမှာပညာပါပြီလားမဟုတ်ဘူးလားအာပညာပါပြီလားဝေဒနာပါပြီလား စေတနာပါပြီးသားဝိညာဉ်ပါပြီးသားသူ့လို့သူဒုက္ခနာအတွက်သူ့လို့သူလုံနေတာပါဒုမဒုမတွေးလည်းလုံပါပဲတို့ဟာတို့လို့တို့မှတ်ဖို့ပဲလူတဲ့ဟုတ်နော်ဟင်လာခဲ့တဲ့တက်တက်လုံးကမကောင်းတဲ့ပဲကြီးတဲ့ထိုးထည့်ထားတာဗျကောင်းတဲ့ပဲနည်းတယ်ဟင်အခုကြံတဲ့တက်တောင်းနေလေဟင်ကောင်းတဲ့ဘက်ကမကောင်းတဲ့ဘက်တဲ့ပါနိုင်ပါမလား မိုးကြီးပါလေတော့မသားရောပါလေခုမသားနိုင်ဘူးဟင်ဟင်ဟင်အဲတို့ရရှမ်းနေမသားနိုင်တော့မသားတွေပဲနေမှာပဲဟုတ်လားရှမ်းနေမသားနိုင်တော့မသားတွေကြီးတဲ့နေမှာပဲဟင်အသားတွေလားမသားတွေလားမောခင်ဗျာအိမ်နဲ့ပြန်မေးအောင်အိမ်ကဟာလည်းပြန်မေးအောင် တာလားမတာဘူးလားနာတော်ရဲ့ဟာခုမှတာနိုင်အောင်ကြိုးစားနိုင်ပါပါတို့ကတော့မတာရည်ကြီးတဲ့ထင်တာပဲဗျာဟင်တို့ရှမ်းကပြောများတယ်နော်တို့ရှမ်းကပြောများတယ်နော်ဒါတော့မပြောတာတို့ရှမ်းဒီပြောများလို့ပြောတာဟင်အဲ့ဒါကိုတာသွေးဆောင်ရတဲ့သူကလိုက်နေလို့မလိုက်ပါနဲ့ပြောပါပြောစရာရှိတာ မပြောရဘူးတို့ဘုရားတရားတော်မှာအောင်ပြီးပေးရတာမရှိပေးပိတ်ပေးရတာမရှိပါဘူးရှောင်ပြီးပေးရတာမရှိပါဘူးလောကကောင်းတဲ့ရှင်လို့လုံလာမဟုတ်ဘူးလားမှတ်ပါတို့ပြောတာဒါလေးတင်တယ်နော်အမှားခိုင်းတာတင်တယ်နိမှတ်ပါမှန်ရင်လည်းလုပ်ပါနိမှားရဲ့လုပ်တော့ဒီမှာလုပ်ဒီမှာပြီးသွားတာလေအစွဲမကြံရဘူးအစွဲမကြံရဘူးပေါ့အနာတော့ပေါက်တယ်ပေါ့အနယုမကြံရဘူးပေါ့ဟင်ဟင် အဲတော့ဟိုအမီယူကြီးတွေနဲ့ကလှမလားအနယုံတင်တာကလှမလားဒါပြန်လှခြင်းသလားမလှခြင်းဘူးလားဟုတ်ကလားဒါပြန်အခုမောင်ကြီးမျိုးတကူလုံးမှာအဲအစွဲကဘယ်လောက်ဆွဲထားလို့ဟင်အဲဒါဒီများတကယ်အပြင်ကဟိုကြောက်ခါမှာကြောက်ပေါ်မှာလို့နေယူကြီးများဆိုပြီးတော့ဘယ်လိုနေမလဲလားမောင်ကြီးမျိုး ဟုတ်ကလားဗျစိတ်မှာသွဲတဲ့သွဲမှုသားဗျမနေရုပ်မှုသားဗျကိုယ်မှာသွဲတဲ့အနေရုပ်ဆိုရင်ကြောက်ပေါင်းပါတယ်တော့ဆိုးမယ်တို့အားဒီဘယ်တော့သွဲထားတော့အဲဒါဘာအတန်တရားပါဘူးလားဟိတိုင်းပါဘုံဘောပါမလားတာပါပါဗျာဘာကြီးနန္ဒပါပါလို့ခင်ဗျာအမှန်ပဲဗျာအဲအမှန်ပဲဘယ်တော့မှလို့တော့ဟင် ဟုတ်အဲလာပဲနဲ့တတ်နိုင်တော့ကြီးတယ်ဒီအစိတ်ကလေးကအမေအမေဆိုတော့ကြားတယ်ကြားတယ်မှလားတမိတမိနဲ့လှုပ်လိုက်တော့ဟုတ်ပါပါဟင်လာခရေကစိတ်ကလေးပြီးလာသားတော့ဟင်အဲ့တော့တို့ပြောချင်တာစိတ်ကောင်းသိချင်တာကွယ်နော်စိတ်ကောင်းတော့နှုတ်လည်းကောင်းမှာပေါ့ကိုယ်လည်းကောင်းမှာပေါ့ဟုတ်နော် အဲ့တော့အကုန်လုံးဓမ္မဝိဟာရကွယ်အဲဘဝရောက်တုန်းလေးအများထွက်မှာပေါ့ဗျာဟုတ်နော်စိတ်ကောင်းပြီးခြင်းတဲ့ဟုတ်ဗျာစိတ်ကောင်းတော့ဘာဖြစ်မှာတော့သူကောင်းတဲ့ဘဝတွေရောက်မှာပေါ့နော်သူကကောင်းတဲ့ဘဝလိုချင်တာဟုတ်ကွယ်အနည်းဆုံးအပေကတော့လိုချင်တာကွယ်လွတ်အောင်လည်းကြိုးစားကြတယ်ကျေနာကြဘူးဗျာကျေတူ